ကောရိန္သုဩဝါဒစာပထမဆုံးခန်းကြီး14အငယ်1မှ5ချစ်ချင်းမေတ္တာကိုမှီအောင်လိုက်ကြလော့ဝိညာဉ်စုကျေးဇူးတို့ကို အလွန်အလိုရှိသည်တွင် ပရောဖက်ပြုအပ်သော အခွင့်ကိုတာ၍လိုချင်သောစိတ်ရှိကြလော့အကြောင်းမူကားအခြားသောဘာသာစကားအဖြစ်ပြောသောသူသည်လူတို့အားမပြောဖျားသခင်အားပြော၏သူ၏စကားကိုအဘယ်သူမျှနားမလဲနည်းနည်းသောအရာတို့ကိုဝိညာဉ်တော်အားဖြင့်ပြော၏ ပရောဖက်ပြုသောသူမူကားတိဆောက်ခြင်းတိုက်တွန်းသွေးဆောင်ခြင်းတက်တာခြင်းအလို့ငါလူတို့အားဟောပြော၏အခြားသောဘာသာစကားအားဖြင့်ပြောသောသူသည် ကိုကိုသာတိဆောက်၏ပရောဖက်ပြုသောသူမူကားအသင်းတော်ကိုတိဆောက်၏တင်တို့ရှိသည်မြသည်အခြားသောဘာသာစကားဖြင့် ပြောစေခြင်းဟံငါအလိုရှိ၏ပရောဖက်ပြုစေခြင်းဟံတာ၍အလိုရှိ၏အကြောင်းမူကားအခြားသောဘာသာစကားဖြင့် ပြောသောသူသည်အသင်းတော်ကိုတည်ဆောက်ခြင်းငှါအနက်ကိုမဘော်မပြလျှင်၊သူ့ထက်ပရောဖက်ပြုသောသူသည်သာ၍မြတ်သတည်း။6ညီအစ်ကိုတို့၊ငါသည်သင်တို့ရှိရာသို့လာ၍အခြားသောဘာသာစကားဖြင့်ဟောပြောသော်လည်း၊ဗျာဒိတ်တော်ကိုပြန်ခြင်း၊ပညာအတတ်ကိုသင်ခြင်း၊ပရောဖက်ပြုခြင်း၊ဆုံးမဩဝါဒပေးခြင်းတခုခုကိုမပြုဘဲလျက် သင်တို့အားပြောလျင်အဘယ်အကျိုးရှိအံ့နည်းထိုနည်းတူအတန်မြည်တတ်သောအဝိညာဏကဆောင်ပလွေတို့သည်တေကြသောအတန်နှင့်မမြည်လျင်ဆောင်းတန်ပလွေတန်တို့ကိုအဘယ်သို့တိနိုင်မည်နည်းတဘိုးခရာသည်လည်းမမှန်သောအတန်နှင့်မြည်လျင်အဘယ်သူသည်စစ်တိုက်ခြင်းကမိမိကိုယ်ကိုပြင်ဆင်မည်နည်းထိုနည်းတူတင်တို့သည်နားလေလွယ်သောစကားကို နှုတ်ဖြင့်မမွဲ့လင်မွဲ့သောစကားကိုအဘယ်သို့သိနိုင်မည်နည်းအာကာသကောင်းကင်ကိုပြောသောသူကဲ့သို့ဖြစ်လိမ့်မည်လူပြည်၌ဘာသာစကားမျိုးတို့သည်ဤများလောက်များ၍ရှိသမျှတို့သည်အ내နှင့်ပြည့်စုံသည်မှန်စေတော့ဘာသာစကား၏အ내ကိုငါနားမလဲလျင်ပြောသောသူအားငါသည်လူရိုင်းဖြစ်လိမ့်မည်ပြောသောသူသည်လည်းငါအား လူရိုင်းဖြစ်လိမ့်မည်တို့ဖြစ်၍သင်တို့သည်ဝိညာဉ်စုကျေးဇူးတော်တို့ကိုအလွန်အလိုရှိကြသည်တွင်အသင်းတော်ကိုတိဆောက်ခြင်းငှာကြွယ်ဝပြည့်စုံမည်အကြောင်းကြိုးစားကြလော့အငယ်73မှ19ထိုကြောင့်အခြားသောဘာသာစကားကိုပြန်ပြောသောသူသည်အ내ကိုလည်းဖော်ပြနိုင်မည်အကြောင်းဆုတောင်းစေဘယ်ကြောင့်ဤဟုမူကား အခြားသောဘာသာစကားဖြင့်ငါဆုတောင်းလျင်ငါစိတ်နှလုံးဆုတောင်းတော်လဲငါညံသည်အကျိုးကိုမပေးတို့ဖြစ်လျင်အဘယ်သို့ပြုရမည်နည်းစိတ်နှလုံးနှင့်၎င်းညံနှင့်၎င်းဆုတောင်းရမည်စိတ်နှလုံးနှင့်၎င်းညံနှင့်၎င်းတည်ခြင်းဆိုရမည်တို့မဟုတ်တင်သည်စိတ်နှလုံးနှင့် ကျေးဇူးတော်ကိုချီးမွမ်းသောအခါ၊မတတ်သောလူစုအဝင်ဖြစ်သောသူသည်သင်၏စကားကို နားမလည်သောကြောင့်၊ကျေးဇူးတော်ကိုချီးမွမ်းခြင်းသို့လိုက်၍အာမင်ဟုအဘယ်သို့ဝန်ခံနိုင်မည်နည်း။သင်သည်ကျေးဇူးတော်ကိုကောင်းမွန်စွာချီးမွမ်းသည်မှန်စေတော့။အခြားသောသူမူကား၊တည်ဆောက်ခြင်းအကျိုးမရှိ။ငါသည်သင်တို့ရှိသမျှထက်အခြားသောဘာသာစကားဖြင့်ဟောပြောသောအရာကို ထောက်၍ဘုရားသခင်၏ကျေးဇူးတော်ကိုချီးမွမ်း၏။ သို့တော်လည်းအသင်းတော်၌ခြားသောဘာသာစကားဖြင့်စကားတသောင်းကို ပြောနိုင်သည်ထက်သူတပားတို့ကိုတုံတင်ခြင်းဟာစကားငါးကုန်းကိုညံနှင့်တကွပြောနိုင်သော အခွင့်ကိုသာ၍အလိုရှိ၏အငယ်20မှ25ဤကိုယ်တို့သင်တို့သည်ညံအရာ၌သူငယ်မဖြစ်ကြနှင့်မတရားသောအမှုရာ၌နို့ဆိုသူငယ်ဖြစ်ကြလော့ညံအရာ၌အသက်ကြီးသောသူဖြစ်ကြလော့ ညတ်တိကျမ်းစာ၌လာသည်ကားအခြားတပါသောရှာ အခြားတပါသောနှုတ်နှင့်ဤလူမျိုးကိုငါပြောမည်သို့တော်လည်းသူတို့သည်နားမထောင်ကြဟုသာဝရဘုရားမိန်တော်မူ၏တို့ဖြစ်၍အခြားသောဘာသာစကားတို့သည်ယုံကြည်သောသူတို့အားနမိတ်လက္ခဏာဖြစ်သည်မဟုတ်မယုံကြည်သောသူတို့အားနမိတ်လက္ခဏာဖြစ်သည် ရောဖက်ပြုခြင်းအမှုမူကားမယုံကြည်သောသူတို့အဖို့မဟုတ်ယုံကြည်သောသူတို့အဖို့ဖြစ်သည်ထိုကြောင့်သင်ဝင်သူအပေါင်းတို့သည်စီဝေ၍အခြားသောဘာသာဖြင့်ဟောပြောလျက်နေကြစဉ်တွင်မယုံကြည်သောသူ မတတ်သောသူသည်ဝင်လာလျင်သင်တို့ကိုသူယူဖြစ်ကြသည်ဟုပြောမည်မဟုတ်လောသို့မဟုတ်တင်းဝင်သူအပေါင်းတို့သည်ပရောဖက်ပြု၍နေကြစဉ်တွင်မယုံကြည်သောသူမတတ်သောသူသည်ဝင်လာလျင် သင်းဝင် သူအပေါင်းတို့သည် သူ၏အပြစ်ကိုဖော်ပြ၍သူ့ကိုစစ်ကြောစီရင်ကြ၏။ထိုသို့သူ၏စိတ်နှလုံး၌မထင်ရှားသော အရာတို့သည်ထင်ရှားပြန်၍သူသည်ပြပ်ဝပ်လျက်၊ဘုရားသခင်ကိုကိုးကွယ်လိမ့်မည်။ဘုရားသခင်သည်သင်တို့တွင် အမှန်ရှိတော်မူသည်ဟုသက်သေခံလိမ့်မည်။26ညီအစ်ကိုတို့၊အဘယ်သို့နည်း သင်တို့စည်းဝေးကြသောအခါဆာလံတီချင်းကိုရသောသူဆုံးမဩဝါဒစကားကိုရသောသူအခြားသောဘာသာစကားကိုရသောသူဗျာဒိတ်တော်ကိုရသောသူအ내ဖော်ပြရာကိုရသောသူအတီးတီရှိကြသည်ဖြစ်၍ခတ်သိမ်းသောအမှုတို့ကိုတိဆောက်ခြင်းအလိုငါစီရင်ကြလော့အခြားသောဘာသာစကားဖြင့်ဟောပြောသောသူရှိလျင်နှစ်ယောက်ဖြစ်စေအများဆုံးဆိုသောသုံးယောက်ဖြစ်စေ တယောက်နောက်တယောက်ပြော၍တယောက်သောသူသည်အ내ကိုဖော်ပြစေစကပြန်မရှိလျင်ဟောပြောသောသူသည်အသင်းတော်၌တိတ်ဆိတ်စွာနေ၍မိမိအား၎င်းဘုရားသခင်အား၎င်းပြောစေပရောဖက်နှစ်ယောက်ဖြစ်စေသုံးယောက်ဖြစ်စေဟောပြော၍အခြားသောသူတို့သည်စစ်ကြောဆင်ခြင်ကြစေထိုင်လျက်နေသောသူအားဇုံတစ်ခုကိုဖွင့်ပြတော်မူလျင်အရင်ဟောပြောသောသူသည်တိတ်ဆိတ်စွာနေစေအကြောင်းမူကားရှိသမျှတို့သည် တင်ခြင်းငှာ၎င်းရှိသမျှတို့သည်တက်တာခြင်းငှာ၎င်းတင်တို့အတီးတီးတယောက်နောက်တယောက်ပရောဖက်ပြုအပ်သောအခွင့်ရှိကြ၏ပရောဖက်တို့သည်လည်းမိမိတို့စိတ်ဝိညာဉ်ကိုချုပ်တီးနိုင်ကြ၏ဘုရားသခင်သည်ယုံရင်ခတ်သောအမှုကိုပြုစုတော်မမူတန်ရှင်းသူတို့၏အသင်းတော်အပေါင်းတို့၌ဖြစ်တဲ့ကဲ့သို့အသင်းအသင့်ညင်ဝတ်ခြင်းကိုပြုစုတော်မူ၏ 34မှ40တင်တို့ဤမိမတို့သည်အသင်းတော်၌တိတ်ဆိတ်စွာနေကြစေသူတို့သည်ဟောပြောရသောအခွင့်မရှိကြပညာတရားစင်သည့်အတိုင်းသူတို့သည်ယောက်ျား၏အုပ်ဆိုးခြင်းကိုဝန်ခံရကြမည်မိမတို့သည်တစုံတစ်ခုကိုတင်လိုလျင်အိမ်၌မိမိခင်မွန်းတို့ကိုမေးမြန်းကြစေမိမသည်အသင်းတော်၌ဟောပြောလျင်ရှက်ဖွယ်သောအကြောင်းဖြစ်၏ ဘုရားသခင်နှုတ်ကပတ်တရားတော်သည်တင်တို့မှထွက်သလိုသို့မဟုတ်တင်တို့တို့သာရောက်သလိုငါသည်တင်တို့အားရေး၍ပေးလိုက်သောစကားတို့သည်သခင်ဘုရား၏ပညတ်တော်ဖြစ်ကြောင်းကို ပရောဖက်ဖြစ်သောဝိညာဉ်စုကျေးစုကိုခံရသောသူမြည်ဒီကဝန်ခံပါစေ။သစုံတယောက်သောသူသည်မတိလျင်မတိဘဲနေစေ။အချုပ်ချာဟုမူကားဤကိုယ်တို့တင်တို့သည်ပရောဖက်ပြုခြင်းဟာ အလွန်အလိုရှိကြလော့အခြားသောဘာသာစကားဖြင့်ဟောပြောခြင်းအမှုတို့ကိုလည်းမမြစ်တားကြနှင့်ခတ်သိမ်းသောအမှုကို တင့်တယ်လျှောက်ပတ်စွာ အစဉ်အတိုင်းစီရင်ကြလော့